လူတော်ဟောကောသတိကေ1383ခုနှစ်ဘုရုကိမရလေလာရာတိပစုံလာပယ်နိယနေ့ရှင်ကောသာသနာရိတ်တာတို့ဓမ္မကဝနာတို့သူလာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီတော်ရှင်များဘုရားဓမ္မဒါနတရားအပြုပြုမှာကတော့သက္ကတာဝကတန်ယုတ်ပါဠိတော်မှာလာတဲ့ တတ္တိလုတ်တံကိုရှိခံပြီးတော့ဒိဋ္ဌိပေခွာရည်တရားတော်ဗာတရားတော်လေဒိဋ္ဌိပေခွာရည်တရားတော်ဒီနေ့လောကမှာအလုံးသောပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာမိမိတို့ဘဝအတွက်လုပ်ငန်းရှိပါတယ် လူလောကမှာနေကြတဲ့ပုဂ္ဂိုလ်တွေညာလောကမှာနေကြတဲ့ပုဂ္ဂိုလ်တွေအားလုံးပါပဲမိမိရဲ့လုပ်တာဝန်တွေရှိကြတာကြီးတယ်ပါအဲ့ဒီရှိကြတဲ့အချိန်မှာအရေးကြီးဆုံးလုပ်ဆိုတာရှိပါအဲ့ဒီကြတာရေးအရေးကြီးတာရှိပါအဲ့ဒီကြပို့ပြီးတော့အရေးကြီးဆုံးအလုပ်ဆိုတာလည်းရှိပါတယ်ဘုန်းကြီးတို့ဒီမှာရှင်မင်းဝဓမ္မမိသားစုများကိုတော့ မိမိတို့ရဲ့ဘဝအတွက်အရေးကြီးဆုံးအလုပ်ဟာဒိဋ္ဌိပဲဘဝကြီးပဲပါကွယ်ပါတဲ့ဘဝကြီးပဲဒီဒိဋ္ဌိမှာမပြုတ်သေးဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမှာမပယ်ခွာနိုင်လို့ရှိရင်အပယ်ကလွတ်ပါမလားမလွတ်နိုင်ဘူးဒီနေ့ဘုန်းကြီးတို့ရှင်မင်းဝန်သာသနာရေးတာမှာလာပြီးတော့ မာသတိပဋ္ဌာန်ဝိပဿနာတရားအလုပ်တွေအောင်ထုတ်နေတယ်ဆိုတာတကယ်အရေးကြီးဆုံးလုပ်လုပ်နေတာဘုဒ္ဓဘာသာဝင်တရားမှာမလုပ်မဖြစ်လုပ်ရမယ်အလုပ်တွေမြတ်စွာဘုရားပွင့်လာတာဒီတရားကိုနာကြားခွင့်ရတယ်နာကြားခွင့်ရပြီးတော့သိပြီးတော့မှကျင့်ကြံအထုတ်ခွင့်ဆိုတာရတာကျင့်ကြံအထုတ်ခွင့်ရလို့ရှိရင်ဟုတ်ဖြစ် ဟောဒီအတ္တဒိဋ္ဌိလက်ခံရဒိဋ္ဌိကိုပယ်နိုင်ပြီးတော့အပင်လေးပါးကလွတ်နိုင်တာပင်လေးပါးကလွတ်နိုင်ဘာကလွတ်နိုင်လဲအပယ်ကလွတ်နိုင်တဲ့အလုပ်ဖြစ်တဲ့အတွက်ကြောင့်မိမိအတွက်မလုံမဖြစ်အရေးတကြီးလုပ်တဲ့ကလားမလုပ်တဲ့ဘူးလားအရေးတကြီးလုပ်တဲ့နေအဲဒီလိုအရေးတကြီးလုပ်တဲ့ပုံကိုဘုန်းကြီးတို့ကိုဘုရားရှင်ကိုရောမြတ်ကြီး ဒေတုံကျောင်းတော်မှာသတင်းသုံးပြီးတော့နေစဉ်အက္ခဏာညာချိန်မှာမြို့မြအပြင်မတင်ရှားတဲ့နတ်ဓမ္မတကူဟာမြတ်စွာဘုရားကသာလျှောက်တယ်။တတိယဝိယဟောမတော်တကြမနောဝမတ္တကိကမ္မရာဂံဘာနာယတတောဘိက္ခုပရိပတိဗန္တိဘုဒ္ဓေဝံထုံလင်းတောက်ပါတော်မူ၏သောမြတ်စွာဘုရား သတိယနာမဖြင့်ဩမတော်ရင်ဝပင်၌ဒုသက်ခံရနာကျင်လာတဲ့သူသည်ဓာတ်ကိုစွဝင်နေတဲ့နာမကြီးကိုဘာနာယပင်လုံးချင်းကအာရဝတိဝိယသာအာထုရတဲ့ကဲ့သို့၎င်းမဇ္ဇကိဥကောင်းအလင်ဖြစ်တဲ့ဥကောင်းဖြစ်နိုင်သစ္စမာနောဟူပြောင်းမြောင်းမိလောက်ခါရပူလောင်လာတဲ့သူသည် တန်တော်ဟိုးပြောင်းပြောင်းတောင်းတောင်းနေတဲ့မိတော်မိမယာကြီးကိုနိဗ္ဗာန်ပေတုံပင်ငိမ့်စေခြင်းကအာရမတိဤဝါစာအာထုရလည်းပဲဆို၎င်းဒေကုကာမဘုံ၌ရှိရမည်အရေးကိုမျောတွေးရွံ့ကြောက်ပြီးရှိတော်သူသည်ကာမရာဂံငါးရာအာယုကာမဂုဏ်ကိုပုံမြင်တွေ့တာသာယာတတ်မြစ်သည့်ကာမတဏှာကို ဗဟာနာယသမထဇံတရားဖြင့်ပယ်ရှားရန်အလို့ကသတော်အမှတ်ရသည်ဖြစ်၍ပရိဝေစေသုတ်တုပ်လျင်စွာအာထုတ်နေထိုင်ရာတည်းမြတ်စွာဘုရားရှိခိုးတော်မြတ်ကြီးထံမှလာပြီးတော့အဲ့ဒီမြတ်ပြမှာတကူကနေပြီးတော့လောကကြီးမှာ ကာမတဏှာကိုမြန်မြန်ကြီးပယ်တတ်ဖို့ရည်ကြီးတယ်မြတ်စွာဘုရားကလည်းဆက်တယ်။ဒါကြောင့်ကာမတဏှာကိုပယ်တတ်ဖို့ရည်ကြီးတယ်ဆိုရင်ဒီကာမကုကာမအာယုန်ထဲမှာကာမဘုံမှာနေထိုင်ရတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေဟာဘုန်းကြီးတို့ဒီမှာကျုပ်စင်းအင်္ဂါအဖြစ်လည်းပဲမနာပါကြဘူး အသက်အနေများအားဖြင့်လည်းအမြဲတမ်းတူကြတယ်။ဒါကြောင့်မို့ကာမဘုံမှာလာပြီးတော့လူဖြစ်ရမယ်အရေးကိုအဲဒီမှာကြောက်ရွံ့ရတဲ့ပုဂ္ဂိုလ်တွေဟာဒီသမထဉာဏ်ကြီးရဉာဏ်ဉာဏ်ကြီးအားထုတ်ကြရတယ်။ဥပမာအဖြစ်ပြောရရင်ရှင်ဝါမှာနှံစုခံနေရတဲ့ပုဂ္ဂိုလ်ဟာဒီကံဘသူထိုးတာလဲလို့စူးစမ်းနေကြရမလို့ ဒီရင်ဝမှာဒုက္ခနေရတဲ့ဒီလန်ဆူးတဲ့ဝေဒနာတန်ယောဂါကိုမြန်မြန်ကုသဖို့အရေးမကြီးဘူးလားဒီလန်ကြီးမြန်မြန်လှုပ်ပယ်ဖို့အရေးမကြီးဘူးလားအရေးကြီးတယ်ဒီလန်ဘယ်ကလာတာလဲဘယ်သူတော့ကြလဲဆိုတာမျိုးကိုစဉ်းစားဖို့တည်းဒီလန်ငယ်ငယ်ကြီးလှုပ်ဖို့အရေးကြီးတယ်ကောင်းကိုမီးလောင်နေတဲ့ပုဂ္ဂိုလ်ဟာဒါဘသူကြောင့်လဲဘသူပြစ်လိုက်တဲ့မီးလဲလို့ဘာမှတွေးတော့ဝေဖန်စဉ်းစားရှားပွေနေရမှာမဟုတ်ဘူး အဲ့ဒီမိလောင်နေတဲ့မိကိုမြန်မြန်ငြိမ့်ဖို့ရည်မကြည့်ဘူးလားရည်ကြည့်တယ်အခုလည်းပဲဒီမှာကာမဘုံမှာဖြစ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီကာမဘုံမှာဖြစ်နေကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေဟာအသက်အားဖြင့်လည်းပဲတူကြတယ်ကျုပ်စည်းခြင်းကအပြင်လည်းမလှပကြဒါကြောင့်အဲ့ဒီကာမဘုံမှာဖြစ်ရမယ်အရေးညှို့တွေးပြီးတော့မဖြစ်အောင် အဲ့ဒီမှာပထမဇန်ရဒုတိယဇန်စသည်ဖြင့်ဇန်နေရမြန်မြန်ကြီးအားထုတ်ဖို့ရည်ကြီးတယ်ဆိုပြီးတော့နတ်ပြမတကူကနေပြီးတော့မြတ်စွာဘုရားကိုအရေးတကြီးလာပြီးတော့ရှောက်တယ်အရေးတကြီးကိုလာပြီးတော့ရှောက်တယ်ဘာကြောင့်လဲဆိုတော့ဓမ္မဘုံမှာဓမ္မဖြစ်နေကြတဲ့ပုဂ္ဂိုလ်ဟာအသက်တန်းအားဖြင့်တိုးသလားရှည်သလားနော်သိရှိကြတယ်အနည်းဆုံးအသိဉာဏ်က၃ပုံ သုံးပုံတစ်ပုံအသက်ရှိတယ်တဲ့အများဆုံးဘုန်းကြီးတို့အသက်ရှိလို့ရှိရင်မဟာကတ်7400ဒီအသက်ရှိတယ်လို့ဆိုပါတယ်ဒါဓမ္မဘုံမှာရောက်နေတဲ့ပုဂ္ဂိုလ်တွေဟာအင်မတန်မှအသက်ရှိကြတယ်အဲလိုအသက်ရှိတဲ့အတွက်ကြောင့်မို့သူတို့ဟာဒီလူဘဝတွေကြတော့ခွင့်တို့ယောဂီများလူဘဝဓမ္မဘုံဒီမှာလောကနဲ့မပြောနဲ့နတ်တက်ကလေးနဲ့တွေ့မယ်ဆိုရင်တောင်မှ တခါနဲ့မိမိတို့ရဲ့သက်တမ်းတွေကတချို့ပုဂ္ဂိုလ်တွေဆိုတာနတ်ပြည်ရဲ့တရက်စာတောင်ရှိအသက်တူတာလားအသက်ရှိတာလားအသက်တွေတူတာသူ့ပြည်မှာခဏခဏတခါလူပြည်မှာကတော့ကြောက်ကြလူဖြစ်လာပြီတော့ကြောက်ကွယ်လွန်သွားပြီတော့ကြောက်လူဖြစ်လာပြီကွယ်လွန်သွားပြီအဲဒီရုပ်သိအင်္ဂါအဖြစ်လည်းပဲဒီလူပြည်လောကပုဂ္ဂိုလ်တွေကရုပ်သိအင်္ဂါတွေမနှပ်ပါဘူးပုံပန်းတာအမျိုးမျိုးပဲ ဒီဒီကြာကြာကြည့်ရင်ဘုန်းကြီးတို့တရားကြည့်လူတွေရဲ့ဒီမျက်နှာပေါက်ခန္ဓာကိုယ်ပုံမှန်ပြန်တယ်မတူကြဘူးတချို့ပုဂ္ဂိုလ်တွေဆိုတာအမတန်ကိုပုံမှန်ပြန်တာအမတန်ဆိုးပါဒါကြောင့်မို့အဲ့ဒီမှာကာမဘုံမှာဖြစ်ရမယ်ဟောဒီအရေးတွေးပြီးတော့ရှောင်ရုံတဲ့ပုဂ္ဂိုလ်ကြီးဟာမြန်မြန်ကြီးဒီကာမဘုံကလွတ်မြောက်တာဖြစ်တယ်သမထဇန်တရားဒီရအောင်မြန်မြန်ကြီးအားထုတ်တဲ့လေတဲ့မြန်မြန်ကြီးအားထုတ်တဲ့လေ အဲတော့ကာမတဏ္ဍာဆိုတာကဘုန်းကြီးတို့ယောဂီများဘာတွေလဲဘာတွေကိုပြောတာလဲဆိုရင်အသင်းမျိုးစုံဥပါယုံတွေဖူပါယုံကောင်းကောင်းလေးတွေလူကျင်တာမြစ်တဲ့တယ်တွေ့တာကကာမတဏ္ဍာနောက်ပြီးတော့အတန်မျိုးစုံသတ်တာတွေအတန်ကောင်းကောင်းလေးတွေနားထောင်ကြတယ်အနံမျိုးစုံခင်းတာအနံမျိုးစုံအနံ့ကောင်းကောင်းလေးတွေခါတယ်နားရှုခြင်း အယတာမျိုးစုံဒီယတာအယတာကောင်းကောင်းလေးတွေခံစားကြတာခွင့်တော်ကူရန်ကုန်မြို့မှာဆိုရင်လည်းချို့ချို့ပုဂ္ဂိုလ်တွေဟာဘယ်နှမ်းမှာဆိုင်အင့်ဖွင့်နေတယ်ဘာဆိုင်ဖွင့်နေတယ်အဲ့ဒါကိုသွားပြီးတော့ရတာခံတာတထိုင်ပြီးတထိုင်နဲ့ဟိုဆိုင်အင့်ဖွင့်ရဟိုဆိုင်သွားဒီဆိုင်အင့်ဖွင့်ရဒီဆိုင်ဒီယတာမျိုးစုံတွေကိုခံစားနေတာဒါကာမတဏှာကြီးရဲ့အတွေ့အကြုံမျိုးစုံဖွတ်ထပ်ပါတယ် အဲ့ဒီဘုဒ္ဓဘာသာမျိုးမျိုးတွေကိုလည်းပြန်ခံစားနေကြတယ်အဲ့ဒီလိုအာယုံတွေရဲ့တရားမိယာဖြစ်တယ်သက်ရှိတဲ့မဲ့အရာဝတ္ထုတွေကိုနှစ်သက်တွေ့တာတာယာတတ်မဲ့နေတဲ့သဘောကိုကာမတဏှာလို့ခေါ်တယ်။ဘာတဏှာလို့ခေါ်လဲ။ကာမတဏှာလို့ခေါ်တယ်။အဲဒီအရှင်မျိုးဆိုရူပယုံပတ္တယုံခန္ဓာယုံရတ္တယုံစတယ်။ဒီငါးပါးအာယုံကာမဂုဏ်တွေပေါ်မှာမိမိနှစ်သက် တတ်နဲ့တွဲတာတာယာနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကနောက်ထပ်ဘဝကြီးသက္ကသက္ကမရဘူးလားဘဝကြီးရတိုင်းရတိုင်းချမ်းသာကြောင်းလားဆင်းရဲကြောင်းလားနော်ဆင်းရဲကြောင်းတွေပဲဒါကြောင့်ဆင်းအတ္တအနတ်များနေရတာအစာတွေ့ကြည့်ဝယ်ဤကားပါကိုနှစ်သက်လာတော့ကာမတဏှာလို့ခေါ်ပါတယ်ဒီကာမတဏှာကိုသက်သက်နိုင်တဲ့ဘုန်းကြီးတို့ယောဂီများစံနေရအောင် ဘုန်းကြီးတို့သမထတရားတွေပွားများအားထုတ်သွားမယ်ဆိုရင်ဒီကာမတဏ္ဍာတွေကိုပယ်နိုင်မလားမပယ်နိုင်ဘူးလားအဲဒီကာမတဏ္ဍာတွေကိုပယ်နိုင်သွားပြီဆိုရင်ကတော့ရှင်အဲဒီပုဂ္ဂိုလ်ဟာအဲဒီမှာကာမတဏ္ဍာတွေပယ်နိုင်သွားပြီးတော့ဒီဓမ္မကိုဓမ္မလောကရောက်ရှိသွားပြီဆိုရင်တခါနဲ့ဓမ္မချမ်းသာတွေကိုရရှိပြီးခံစားနိုင်တယ်ခေတ္တလေးဆိုကြည့်ကြပါအသင်အတန်အနံများနဲ့ ယသာအသာတွေ့ထိွယ်ဤငါပါကိုနှစ်သက်လာတော့ကာမတဏ္ဏလို့ခေါ်ပါလေအရှင်အတန်အနံများနဲ့ယသာအသာတွေ့ထိွယ် ဤငါးပါးကိုနှစ်သိနာရောကာမတဏ္ဏလို့ခေါ်ပါရဲ့ဒီအဲ့ဒီအရှင်မျိုးစုရူပါယုံမျိုးမျိုးဒီသဒ္ဒါယုံအတန်မျိုးစုံဒီခန္ဓာယုံအနံမျိုးစုံယတ္တာယုံမိမိတို့ဒီမှာယတ္တာမျိုးစုံအတွေ့အထိမျိုးစုံဒါတွေပေါ်မှာမိမိတို့နှစ်သက်သာယာနေပြီဆိုရင်ဒီပုဂ္ဂိုလ်ကာမတဏ္ဏဖြစ်တယ် အဲ့ဒီကာမဘုံကာမတဏှာတွေရှိနေပြီဆိုရင်နောက်တာဘဝကြီးရမယ်။ရလာတဲ့ဘဝတိုင်းဘဝတိုင်းဟာဘုန်းကြီးတို့ယောဂီများဒီယုံနာခန္ဓာကြီးရဲ့ရနေတဲ့အတွင်းဒုက္ခသစ္စာချမ်းသာကြောင်းနေတာဆင်းရဲကြောင်းနေတာနော်။ဆင်းရဲကြောင်းတွေ။ဘုရားဓမ္မကြီးကတော့ပြင်သူဟာလူဘုံလူလောကကြီးရပြီဆိုရင်ခဏခဏပေးနေတယ်။အသက်တန်းကလည်းအမတန်မှတိုးတယ်။ အသက်တန်းကလည်းအမတန်မှသူရဲ့ရုပ်ရှင်အင်္ဂါလည်းမလှပါဘူးဒါကြောင့်မို့သူဟာဒီတုဘုံလူလောကကိုရရင်းတာမကောင်းဘူးသမထဇန်နေရအောင်ပွားများအားထုတ်ပြီးတော့ဓမ္မဘုံဓမ္မလောကရောက်အောင်ဉာဏ်ဉာဏ်ကြီးအားထုတ်ခြင်းလေယင်ဝမှာထိုးစိုက်ခံရတဲ့နှံကြီးကိုဘုန်းကြီးယောဂီများဉာဏ်ဉာဏ်ကြီးနှုတ်ရတယ်ကိုယ်ကောင်းမှလောင်နေတဲ့မိကိုဉာဏ်ဉာဏ်ကြီးညှင်းရတယ် ဒီကာမတဏှာကိုလည်းပဲဉာဏ်ဉာဏ်ကြီးပယ်တတ်ပါကာမတဏှာကိုနှင်းနှင်းပယ်ရမှာလားဉာဏ်ဉာဏ်ပယ်ရမှာလားဒီဉာဏ်ဉာဏ်ကြီးပယ်ဖို့မြတ်စွာဘုရားကိုဒီမှာနတ်နတ်ဗမာလာလာဆက်တာအဲတော့ပယ်တဲ့နေရာမှာဘုန်းကြီးတို့ယောဂီများပယ်နည်းတွေမျိုးမျိုးရှိပါတယ်ပယ်နည်းတွေမျိုးမျိုးရှိပါတယ်စာတိနဲ့ပယ်တာရှိတယ်နာတိနဲ့ပယ်တာရှိတယ်ပွားတိနဲ့ပယ်တာရှိတယ်တချို့က အဲဒီပယ်လေးတွေဒီကာမတဏှာတွေပယ်တဲ့နေရာမှာပေါ့လေပယ်လေးနှမျိုးရှိတယ်နာဂံမိမဲ့နဲ့ပယ်တာရှိတယ်သမထဇန်နဲ့ပယ်တာရှိတယ်နှမျိုးဘယ်နှမျိုးရှိတာလဲနှမျိုးရှိတယ်ခွင့်ရရောသမထဇန်နဲ့ပယ်နေကတော့ဝိခံပနာပဟန်နဲ့ပယ်တယ်ဝိကမနာပဏာဆိုတာကဘုန်းကြီးတို့ယောဂီများဗာနဲ့တူတယ်ဆိုတော့သစ်ပင်ကို ဖြတ်တဲ့ကံမှာတစ်ပင်ကိုပယ်တဲ့ကံမှာအမြင့်ကံမဖြတ်ဘဲနဲ့ပင်စီကနေပြီးတော့ဖြတ်ပြီးတော့ပယ်တယ်လို့ပေါ့အဲလိုပင်စီကိုဖြတ်ပြီးတော့ပယ်တယ်လို့ဒီသမထဇန်နဲ့ဝိကမနဗဟာနည်းနဲ့ပယ်တာကတော့ကိလေသာကိုအမြင့်ချံပြီးတော့ပယ်တတ်တယ်နီးဒီနေ့ကစိတ်ချရသလားစိတ်မချရဘူးလား ကဲတစ်ပင်ဟာဒီအမြင့်ကမဖြတ်ပဲနဲ့ပင်စီကသာဖြတ်တော့တကယ်လို့မိုးနဲ့ရေနဲ့ကံရံပြီးရင်ဒီပင်စီကနေပြီးတော့အမြောက်အမြောက်ပြန်ပြီးတော့မပေါက်နိုင်ဘူးလားပြန်ပြီးပေါက်ပြီးတော့စီပင်လာတဲ့စီကနိုင်ပြီသိမချရဘူးဒီပေတန်ကြီးရကာမတဏ္ဍကိုသမချဆရာနဲ့ပယ်တဲ့ကြီးဟာလုံးဝသိမချရတဲ့ကြီးပဲခွေးတို့ဒီမှာအနာဂါမိမဲ့နဲ့ပယ်တဲ့ကြီးကြတော့ သမုတ်စေတဘာနဲ့ပယ်ဘာနဲ့ပယ်တာလဲသမုတ်စေတဘာဆိုတာအမြင့်ပြတ်ပယ်တာဘယ်လိုပယ်လိုက်တာလဲသစ်ပင်တစ်ပင်ကိုဘုန်းကြီးတို့ယောဂီများပယ်ရှင်းတဲ့အခါကလည်းမှာအမြင့်ကနေပြီးတော့အကုန်လုံးရေတောင်းမြစ်ပါမချမ်းဖြတ်ပြီးတော့ပယ်လို့ဒီအနာဂါမိမဲ့နဲ့ပယ်တာကတော့ဒီကိလေသာတွေကိုအမြင့်ပြတ်ပယ်လိုက် အမြင့်ပြတ်ပယ်သလိုက်ပြီဆိုတော့နောက်ထပ်ပြန်ပြီးတော့ရှင်းတန်မှုရရှိပါအောင်မလားလုံးဝမရှင်းတန်နိုင်တော့အမြင့်ပါဆက်ဆက်တက်လိုက်ပြီဆိုတော့နောက်နောက်ထပ်ဘယ်လိုမှမရှင်းတန်နိုင်ဘူးကိနေတာကိုအနာဂံမိမဲ့နဲ့ပယ်လိုက်ပြီဆိုရင်ကတော့လုံးဝမြင့်ပြတ်သွားပြီလုံးဝပြန်ပြီးတော့မရှင်းတန်နိုင်တော့ဘူးဒါကြောင့်ဒီနေ့ဘုန်းကြီးတို့ယောဂီများကတော့အဲဒီလိုသမုတ်စေတာမဟာနဲ့ပယ်သနိုင်ဖို့အတွက်ဒီကနေ့ ပฏิပဒါနိလန်နဲ့ဝိပဿနာတရားတွေရှုပြီးတော့အနာဂမ်မိမျက်ဉာဏ်ရကျူစာအထုတ်နေတာတကယ်လို့မိမိတို့ဟာအခုတတိပ္ပံဤအဖြစ်ကာယ ानु ပတနာဝေဒနာ ानु ပတနာစိတ် ानु ပတနာဓမ္မ ानु ပတနာဆိုရဲဒီတတိပ္ပံအာယုံကိုဖြည့်ချတဲ့အာယုံကိုရှုမှတ်သွားရင်းနဲ့ရုပ်သဘောနဲ့သဘောဖြစ်ဖြစ်ပေါ်သဘောကစပြီးတော့ဝိပဿနာဉာဏ်နဲ့ အဆင့်ဆင့်ရင့်ကျက်ဖြစ်ကုန်လို့သောတပတ္တိမြင့်ညာပူညာဆက်ရောက်သဂရဂံမိမြင့်ညာပူညာဆက်ရောက်ပြီးအနာဂံမိမြင့်ညာပူညာဆက်ရောက်ပြီးဆိုရင်ကတော့ဒီကိလေသာတွေကိုအညစ်ပြတ်ပဲတတ်တယ်။နောက်ထပ်ပြန်ပြီးတော့ဒီကိလေသာတွေရှင်းတတ်နိုင်မှာဟုတ်မလား။လုံးဝကိုမရှင်းတတ်နိုင်တော့ဘူး။ဒါအနာဂံမိမြင့်နဲ့ပဲတတ်တဲ့နေရာအညစ်ပြတ်ပဲတတ်တဲ့နေရာဒီနေ့ဘုန်းကြီးတို့ယောဂီများအားထုတ်နေတာကိလေသာကိုအမြင့်ပြတ်ပဲတတ်တဲ့နေနဲ့ပဲတတ်နိုင်အောင်အားထုတ်နေတာ။ အခုပြောတဲ့နတ်သမကြီးပြောတဲ့သမထဇံနဲ့ပယ်တဲ့နေဟာဝိသံမနာဆိုတော့ဘုန်းကြီးတို့ယောဂများအမြင့်ပါလားမပါဘူးလားမပါဘူးကျင်းစီရင်ဖြတ်ပြီးတော့ပယ်တဲ့နေဖြစ်တဲ့အတွက်ကြောင့်မိုးနဲ့ရေနဲ့ဆံရံသိရင်ဒီပင်နေပြန်ပြီးရှင်းတတ်နိုင်တယ်လို့ပဲမိမိတို့ဒီမှာအာယုန်တွေတစ်ခုခုနဲ့ကျုံသိလာလို့ရှိရင်ဒီကိလေသာကာမတဏှာတွေပြန်ပြီးတော့ထကြွနိုင်သလားမထကြွနိုင်ဘူးလားပြန်ပြီးတော့ထကြွနိုင်ရင် ဘုန်းကြီးတို့ဒါနဲ့တက်ပြီးတော့ဘုန်းကြီးတို့ဟိုဇတ်တ်ကြာမှာဖွင့်ပြတာရှိတယ်။သုလပလောကနာဇတ်ဆိုတာမှာအဲ့ဒီဇတ်တော်မှာရှိတယ်။ဘုန်းကြီးတို့ဒီမှာဗာနတိပြည်မှာဗြဟ္မဏမင်းရဲ့သားဘုန်းကြီးတို့ဘုရားအလောင်းတော်ဖြစ်တဲ့အနိတိကန္တဆိုတဲ့တစ်ထေသားဓမ္မပြည်ရတာပဲ။သူဟာသမထဆိုင်နဲ့ပြတ်တက်ပြီးတော့ဓမ္မပြည်မှာခိရိတာတွေပြတ်တက်ပြီးတော့ဓမ္မဖြစ်တယ်။ဓမ္မပြည်ကနေပြီးတော့ဒီမှာသုတိတဲ့ကံကဏ္ဍကြတော့ ပြန်ပြီးတော့ဒီမှာသူ့ပုံလူလောကပြန်ရောက်လာတာဒါပေမဲ့ဓမ္မစီမာကကတန်းအချာကြီးနေခဲ့ရအဲတော့ကိလေသာကာမတဏှာတွေလည်းဘာမှမဖြစ်ဘူးအဲလိုကြာကြီးနေလာခဲ့တာဆိုတော့ခုလူပုံလူလောကရောက်တဲ့အခါမှာလည်းဒီကာမတဏှာတွေမပေါ်လာသေးဘူးအဲ့ဒီအချိန်မှာဘုန်းကြီးတို့ဒီမှာဒီတစ်ထစ်သားကြီးအမျိုးသမီးရဲ့အနတ်ဆိုတာမခံနိုင်ဘူး မိခင်ရဲ့လို့တောက်ဆိုတဲ့ခံမတောင်မှလိုက်ကာကာယံပြီးတော့မှမိခင်ရဲ့လို့တက်ရအဲ့ဒီလောက်ကြည့်အောင်လေဒါပေမဲ့လို့နောက်ကြတော့အမတချုံမောလှပါတဲ့အမျိုးသမီးလေးနဲ့တွေ့ပြီဆိုတဲ့အခါကလည်းကြတော့ဟောတခါလေဒီကိလေသာကာမတဏှာတွေပြန်ပြီးထကြွတောင်းကျမ်းလာတဲ့အခါကလည်းကြတော့ယောက်ျားဟူသည်မကိုအကုန်လုံးကိုမြင်နေသမျှလိုက်တတ်တဲ့ဘဝကြီးအောင်ရောက်သွားတယ် ယောက်ျားဆိုတဲ့ကောင်တွေကိုကြည့်ဖို့ကြည့်နေတော့ဒီအမျိုးသမီးရဲ့သူတယောက်ဖြစ်နေတော့အဲ့ဒါတော့ကြောင်ဖြစ်လာတာဒါကာမတဏှာကိုထကြွလာပြီဆိုတဲ့အခါကျတော့ဒါကြောင့်ဒီကာမတဏှာကိုသမထဇန်နဲ့ပယ်တတ်တာစိတ်ချရပါလားစိတ်မချရဘူးလားလုံးဝကိုစိတ်မချရဘူးအဲဘုန်းကြီးတို့နောက်ထပ်ဝိတုကြောင့်လေးတစ်ခုရှိသေးတယ်လေဒီမှာကာကုတ္တညတ်စွာဘုရားလက်ထက်ကတောကြောင်အနည်းမှာရှိတယ်တောကြံပါလေတော့ အဲ့ဒီတော့ကျမ်းမာလေးတစ်ကောင်ကအဲ့ဒီတောကျောင်းမှာရှိတဲ့သံဃာတော်များရဲ့ဆွကြံကိုညာလေးတွေစားတော့ပြီးတော့နေတယ်ဒီနေ့မှသံဃာတော်ရှင်မြတ်တွေအာယုသာစစပြီးတော့ဒီမှာဆွကြံကိုညာလေးတွေဆွပြလိုက်ပြီးတော့အဲ့ဒီမှာမိမိတို့ရွတ်ပွားနေကြတဲ့တတိပ္ပံတတိပ္ပံလန်ဒုက္ခတရားရွတ်ပွားနေကြတယ်အဲ့ဒီအချိန်မှာဒီကျမ်းမာလေးရလည်းပဲသံဃာတော်များဆွကြဲထားတဲ့အဲ့ဒီဆွမ်းလုံးလေးတွေလိုက်ပြီးတော့နေပူဇာလေးတွေ နေသာလှုပ်ရင်းနဲ့အဲ့ဒီမှာဆုံးလုံးလေးတွေတိုက်ကြည့်ကောက်စားနေတာအဲ့ဒီအချိန်မှာပဲအဲ့ဒီအချိန်မှာပဲဟိုကကောင်းကင်ကသိဆုံးတာလေသာရှာဆွေရင်းကနေအဲ့ဒီချက်ကလေးတွေ့တဲ့အခါကျတခါလဲထိုးတော့အဲ့ဒီလိုထိုးထုတ်လိုက်တဲ့အချိန်ကကလမှာဟိုကသံဃာတော်များရုပ်ပွားနေတဲ့အတိပ္ပံတရားအပံကိုပဲအာယုံမှာပြုနေတာအဲ့ဒီအတန်ကိုအာယုံစားပြီးတော့နာကြားရင်းနဲ့နေသာလုံနေတာဆိုတော့ သူ့ရဲ့တဏ္ဍာကုသိုလ်စိတ်ဖြစ်နေသလားအကုသိုလ်စိတ်ဖြစ်နေသလားဒါကြောင့်မို့လို့ဘုန်းကြီးတို့ဘုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များမိဘများမကြမ်းပါတဲ့အခါတရားသာနေပရိသန်လေးတွေစက်ကလေးတွေနဲ့ဖွင့်ပြီးတော့ဒီတန်လေးတွေကြားစီဒီတရားအမှန်အာယုလေးပုံမှာပဲသူစိတ်ကြီးညှောပြီးဘဝကူးသွားမယ်ဆိုရင်ဒုက္ခတိဘဝလားဒုက္ခတိဘဝလား ဒုက္ကတိဘဝသိက္ခာနည်းဇောလေးအသိအရေးကြီးတာသိက္ခာနည်းထဲမှာကုသိုလ်ဇောလေးဖြစ်ဖို့အရေးကြီးဆုံးပဲအခုဒီမှာတရားပฏิပဒံတရားတန်ပုံမှာပဲအာယုန်လေးစားရင်ပြီးနာရင်တယ်နားထောင်နေရင်လည်းတရားဆိုတာတော့မသိပါဘူးဒီပုံမှာကြီးညိုလေးလေးဖြစ်နေတာအဲ့ဒီအတန်အာယုန်လေးပုံမှာဆွဲပြီးတော့ဟိုကသိသွင်းရဲ့သတ်ဖြတ်မှုကိုခံရတဲ့အခါအဲ့ဒီအချိန်မှာဘဝကုသွားတဲ့အခါကောင်းတဲ့စိတ်လေးနဲ့ဖြစ်တယ်ဆိုတာကြတော့ကောင်းတဲ့သုပတိဘုံဘဝဖြစ်တယ်ဟောလူပြည်မှာသွားပြီးတော့မြင်းသမီးလေးသွားဖြစ်တယ် ဒုက္ခိမသွားပြီးတော့ဒုပတိဘုံဘဝဒုက္ခိမသွားပြီးတော့မင်းသမီးလေးဖြစ်တယ်အဲဒီမင်းသမီးချင်းလေးဖြစ်တဲ့အချိန်ကာလမှာပုလူဝတ္တဆိုတဲ့ကမ္မထာပေါ့ကြောချာသက်ဆုပ်ွယ်အိမ်လာအတွင်းမှာဘုန်းကြီးဒီကိစ္စမှာတော့ပြင်သတ်ဆိုင်ကံလို့ခေါ်တယ်။ဒါကလည်းရင်းချင်းချင်းတွေကသတ်ဆိုင်ကံ။ဟိုမှာဟိုရှိတဲ့ကတော့အိမ်လာကံ။အောက်ကတွင်းကြီးတူးတာ။တွင်းကြီးပုံမှာမှဘဝနဲ့ပညာဖြစ်နေအဲဒီဘဝနဲ့ဆော့ချအမြင့်ကြီး အဲလိုစောင့်ချလိုက်တဲ့အခါမှာအောက်မှာတခါလဲစောင့်ချလိုက်ပြီဆိုအောက်ကလောက်ပြီးတော့တခါတပွားပွားအပေါ်ကိုတက်လာလိုက်လူရည်လေးမစင်းလေးကိုလူရည်နေကြအဲဒီမှာတခါလဲအောက်မြုပ်သွားလိုက်အပေါ်ကိုတက်လာလိုက်အဲဒီဟာတွေကိုလုံးသွင်းဆင်ញင်ရှိပွားရင်းနဲ့လည်းဆံဖြစ်သွားအဲဒီဉာဏ်လေးမသိသုံးမဲနဲ့အဲဒီဉာဏ်လေးတွေတွေ့လွန်သွားတဲ့အခါဓမ္မပြီးမှဓမ္မသွားဖြစ်တယ်။ဘာသွားဖြစ်လဲ။ဒီဉာဏ်လေးမသိသုံးမဲနဲ့ဉာဏ်လေးရပါအဲ့ဒီ ဒါဆိုလို့ကောင်းကင်ပြန်တယ်မထင်နဲ့တော့ကောင်းကင်ပြန်လာတာပေးနေဇာဆိုတာအာယုတစ်ခုရဲ့ပုံမှာစိုက်စိုက်ကြအဲဒီပုံမှာဇာလေးဖြစ်တယ်အဲဒီအချိန်မှာကွယ်လွန်သွားတဲ့အခါကလည်းကြတော့ဘာဒီဓမ္မဘုရားလောကဓမ္မသွားဖြစ်တယ်အဲဒီဓမ္မဒီကနေဓမ္မတရားအရာနေပြီးတော့အဲဒီကကွယ်လွန်လာတဲ့အခါကလည်းကြတော့ဟောလူကြီးမှပြန်ပြီးတော့ဟာပြီးတော့လူပြန်ဖြစ်တာ အဲ့ဒီလူပြန်ဖြစ်တဲ့အချိန်ကာလကြတော့သူကဒီကုသိုလ်စိတ်တွေဖြစ်နိုင်တဲ့အခါကာလကြတော့သူကဘာဖြစ်လာလဲဆိုတော့ဝတ်မှလေးပေါ်ဖြစ်တယ်။ဘာလေးပေါ်ဖြစ်လဲ။အေးဝတ်မှလေးပေါ်ဖြစ်တာ။ဝတ်မှလေးဆိုတော့တိရစ္ဆာန်ပဲတိရစ္ဆာန်ဆိုတာကအပေပုံသားပဲ။ဘယ်ရဲ့တိရစ္ဆာန်စိတ်ကလူတွေပဲ။အဲ့တော့ဒီမှာအပေပုံသားပေါ်ဖြစ်တဲ့တစ်ချိန်လုံးကတော့ဇန်လေးနဲ့ညနေလုံးကတော့ဓမ္မဒီမှာပေါ်ဖြစ်တယ် အဲဒီကနေကရဏီကုံလာပြီးတော့လူပြည်ပြန်ဖြစ်လူပြည်ကနေတခါသွားပြီးတော့ဟောသူ့ရဲ့အကုသိုလ်ကံအားတွေရောသွားအပေပုံကံသွားဖြစ်တာအဲတော့ဒီသမထဇံကဘာကိုလောက်လားအာမကိုလောက်လားတကယ်အာမကိုလောက်ဘူးတကယ်ကိုအာမကိုလောက်ဒါကြောင့်မို့အဲဒီလိုအာမကိုလောက်တဲ့အတွက်ကြောင့်ကိုကနတ်မြမာကြီးကအရေးတကြီးအနေအားဖြင့်ကာမတဏှာကိုမြန်မြန်ကြီးပယ်တတ်တယ်။ဘုကောင်းမှာရင်ဝမှာ ထိုးဆိုင်ခံရတဲ့နှံ့ကိုမြန်မြန်ကြီးလှုပ်ခဲ့တယ်။ကိုယ်ကောင်းမှတောက်လောင်နေတဲ့မြေကိုမြန်မြန်ညှိခဲ့တယ်။ဟောဒီကာမတဏှာကိုလည်းပဲမြန်မြန်ကြီးပယ်သတ်ခဲ့တယ်လို့မြတ်စွာဘုရားကဆက်တာ။အဲလိုမြတ်စွာဘုရားပြောတဲ့ကဘုရားရှင်ကိုရောမြတ်ကြီးလက်ခံတော်မမူဘူး။မြတ်စွာဘုရားကဘာပြန်ဖြေလိုက်လဲဆိုတော့တတိယဝိယဩမတောတရှမနောဝမတ္တကေသက္ကာယဒိဋ္ဌိဗဟာနာယတတောဘိက္ခုပဋိပတိ မဟာပြမီမိုးရပြောကလတနာတိတကံမိုးနဓမ္မမြတ်တတိယလမ်းမှာဖြင့်ဩမတော်ရှင်ဝလည်း၌ထိုစိတ်ခံရနာကျင်လာတဲ့သူသည်တန်တော်စုဝင်နေတဲ့နမအကြီးကိုဘာနာယပင်လုံးချင်းကအာရဘာတိဝိယသအာထုတ်ရတဲ့ကဲ့သို့၎င်းမတကေဥကောင်ပြ၌တရှမှန်တော်ဟုပြောင်းအောင်မိလောက်ခံရပူလောင်လာတဲ့သူသည် တထိုတောက်လောင်းနေတဲ့မိတော်မိဖုရားကြီးကိုနိဗ္ဗာန်ပေတုံငိမ့်စေခြင်းကအာရဝတိရှိဝသံအထုကြလည်းပဲလို၎င်းဘေကုတန္တရာဘေးလာမည်ရေကိုမျောတွေးရွတ်ကြောင်းရှိသောသူသည်သက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိကိုသက္ကာယဒိဋ္ဌိရှားရှိရေယုံနာခြင်းများ၌ အတ္တအယောင်းငါးကောင်းအနေအားဖြင့်အထင်မှားပြီးတော့နေတဲ့သက္ကာယဒိဋ္ဌိကိုဘာနာယပေတခြင်းကသတောအမတတိမပြတ်ရှိသည်ဖြစ်၍ပရိဝေစေသုတ်တုံလျင်စွာအားထုတ်ရပေတော်တည်းဟိုကဇမားကြီးကနေပြီးတော့ ရင်ဝစုဝင်နေတဲ့သံကိုမြန်မြန်ကြီးလှုပ်ရသလိုဥပ္ပါမတောက်လောင်းနေတဲ့ဤကိုမြန်မြန်ကြီးမြင်ရသလိုကာမတဏကိုမြန်မြန်ကြီးပယ်တတ်တဲ့လေဘုရားရှင်ကိုရောင်မြတ်ကြီးကြောက်တဲ့ကဘုရားရှင်ကိုရောင်မြတ်ကြီးကသူလျှောက်တဲ့စကားကိုပယ်ပြီးတော့အတိတ်ပင်ကိုတော့ဥပမာလေးကိုတော့ယူနေရင်ဝါမှာထိုးဆိုင်ခံနေရတဲ့နာမကြီးကိုမြန်မြန်ကြီးဖဲနှုတ်တဲ့လိုဥကောင်းမှာတောက်လောင်နေတဲ့မိကိုမြန်မြန်ကြီးနှိမ့်တတ်တဲ့လို သန္တရာဘေးကိုမျောပြီးတော့ကျွန့်ကြောင်နေတဲ့ပုဂ္ဂိုလ်ဟာသက္ကာယဒိဋ္ဌိကိုဉာဏ်ဉာဏ်ကြီးဖြေသတ်တဲ့လေ။ဘာကူဉာဏ်ဉာဏ်ပေးရမှာလဲ။သက္ကာယဒိဋ္ဌိကိုအရေးတကြီးအနေအားဖြင့်ဉာဏ်ဉာဏ်ကြီးပယ်ဖြစ်လေတဲ့။မိကိုကောင်းမှတော့ကောင်းနေတဲ့မိကိုအရေးတကြီးကြီးတဲ့လို့ဘုန်းကြီးဒီကောင်းဟာဘယ်ကနေပြီးတော့လာတဲ့မိလဲလို့စဉ်းစားဆင်ញင်နေရင်ခေါင်းကနေပြီးတကိုယ်လုံးမလောင်နိုင်ဘူးလား။တကုံလုံးလောင်ပြီးသက်ပါပြီးသွားနိုင်တယ်။ ဒါဘယ်ကလာတဲ့မီးလေးကိုကြိုးကြိုးစဉ်းစားမနေနဲ့ဒီမီးကိုဘယ်ကလာတဲ့မီးလေးကိုရှင်းတော့တောင်ရောက်ပြီးရှာမနေနဲ့ဒီမီးကိုမြန်မြန်ကြီးနှိမ်ဖို့အရေးကြီးဘူးလားရှင်ဝါမှာထိုးဝင်နေတဲ့နှံကဘယ်သူထိုးတာလဲဘယ်ကနေပြစ်လိုက်တာလဲတောင်ကလားနောက်ကလားမြောက်ကလားဒါတွေလိုက်ပြီးတော့ရှာမနေနဲ့စဉ်းစားမနေနဲ့ဒီရှင်ဝါကထိုးဆိုင်ထားတဲ့နှံကြီးကိုမြန်မြန်ကြီးနှုတ်ဖို့ရအရေးမကြီးဘူးလား အဲ့ဒီလိုပဲဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များသံတရာဘေးကိုကြောက်ရွံ့လို့ရှိဒီတက္ကာယဒိဋ္ဌိကိုအထင်မှားအမြင်မှားနေတဲ့တက္ကာယဒိဋ္ဌိကိုဉာဏ်ဉာဏ်ကြီးမပယ်တယ်လို့လားအရေးကြီးပယ်သေးတယ်ဒီနေ့ဘုန်းကြီးတို့ယောဂီများအားထုတ်နေတာဒီဒိဋ္ဌိပယ်ဖို့ပဲဘာကိုပယ်ဖို့လဲအဲ့တော့ဒိဋ္ဌိပယ်ရဆိုတာဘုန်းကြီးတို့ယောဂီများဘာမှသိက္ခာမဟုတ်ပါဘူး ဘာမှခက်တာမဟုတ်ပါဘူးရှုနေတဲ့အတိုင်းနဲ့ဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းရှုနေပါရှုနေလို့သူ့ရဲ့အမှန်တဘာဝသိပြီဆိုရင်အမှားဒိဋ္ဌိဟာမဖြစ်နိုင်ဘူးလားအမှားဒိဋ္ဌိဖြစ်နိုင်ပါလေဒီမှာစက္ကာယဒိဋ္ဌိစက္ကာယဆိုတာကတန်တာတပုတ်ကာယတာတပုတ်နှစ်ပုတ်ဝဲထားတာအဲဒီမှာတန်တာတပုတ်ကာယတာတပုတ်အဲဒီနှစ်ပုတ်ကိုတွက်ဆက်ပြီးတော့ထားတဲ့စကားတဆိုတဲ့အတိတ်ကဘာလဲဆိုထင်ရှားရှိတယ် ကာယဆိုတာယုံနာပေါင်းသက်ကာယထင်ရှားရှိတဲ့ယုံနာပေါင်းသက်ကာယဆိုတာဘာလဲကဲထင်ရှားရှိတဲ့ယုံနာဆိုတာခွန်ကြီးတို့ယောဂီများရဲ့သံတမှာရှိနေတာကဒီယုံနဲ့နာနဲ့ရှိတယ်။ဘာနဲ့ပါပဲရှိတယ်။အဲဒီယုံနဲ့နာကိုခွန်ကြီးတို့ယောဂီများကငါပဲသူပဲယောက်ျားပဲမိန်းမပဲလို့ အဲဒီမှာသွားပြီးတော့အမှားမြင်အမှားပြီးမသိဘူးလားအဲဒီအမှားအယူမှားတာကဒိဋ္ဌိအယူမှားတာပါလေအယူအဆလွယ်မှားသွားတကယ်ယုံနံကိုရှိနေတဲ့အရှိဖြစ်တဲ့ယုံနံကိုမရှိတဲ့ဒီမှာငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုပြီးတော့သွားပြီးတော့ယူဆနေတာအဲ့ဒါဒိဋ္ဌိပဲအယူဆလွယ်မှားတာကဘာပါလိမ့်မလဲဒိဋ္ဌိ အဲတော့ဒီဒိဋ္ဌိနဲ့ပေါင်းလိုက်တဲ့အခါကျတော့သက္ကာယဒိဋ္ဌိသင်္ချာရှိတဲ့ယုံနာအဲဒီမှာသင်္ချာရှိတဲ့ယုံနာငါပဲသူပဲယောက်ျားပဲမိန်းမပဲလို့အယူအဆအထင်မြင်လွဲမှားတာအဲဒါကိုသက္ကာယဒိဋ္ဌိခေါ်တယ်ဗာဒိဋ္ဌိခေါ်တယ်ဒါကြောင့်တန်တော်ကာယောသက္ကာယောတဲ့တန်တော်ရဲ့သင်္ချာရှိသောကာယောယုံနာပေါင်း သက္ကာရောထင်ရှားရှိတဲ့ယုံနာပေါင်းဘုန်းကြီးတို့ယောဂီများမှာရောဒီယုံနာမရှိဘူးလားကဲဘုရားယန္တာတွေမှာရောယုံနာမရှိဘူးလားအကုန်လုံးယုံနာရှိတာပဲဒါပေမဲ့အဲ့ဒီယုံနာကိုပဲဘုန်းကြီးတို့ယောဂီများကမရှိတဲ့ငါသူယောက်ျားမိန်းမဆိုပြီးတော့အယူအဆတွေမှန်တာလားမှားနေတာလားအဲ့ဒါကပါလေဒိဋ္ဌိယူဆမှားနေတာကပါလေကဲပေါင်းလိုက်တော့သက္ကာယနဲ့ဒိဋ္ဌိနဲ့ပေါင်းလိုက်တော့ သက်ကာယဟိတ်ကြီးအဲ့တော့ဒီသက်ကာယကြီးကိုခွာလို့ချုပ်လို့ရပါမလားအမြဲရှိနေတာတကယ်ချုပ်ရမှာတကယ်ခွာရမှာကဘာကိုခွာရမှာလဲဒိဋ္ဌိကိုခွာရမှာသက်ကာယကခွာမရခွာကြဒိဋ္ဌိကသက်ကာယခွာလို့မရယုံနာယုံနာကသူတုနာကပုဂ္ဂိုလ်သက်သူတုနာကအကုန်ရှိနေကြတယ်ယုံနာမိမိတို့မှာရှိတာမဟုတ်ဘူးမြတ်စွာဘုရားလည်းရှိတာပဲယဟန္တာပုဂ္ဂိုလ်တွေမှာလည်းယုံနာရှိဘူးလား ရှိတာဒါကခွာလို့မရခွာကြရပါလားဘာကိုခွာရပါလဲဒိဋ္ဌိကိုခွာရမှာအခုဘုန်းကြီးတို့ယောဂီများရှိတယ်မိမိတို့ကလည်းတဲကိုရှိတဲ့ယုံနာရှိယုံနာပေါ်မှာနေပြီးတော့ရောက်လာပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတရားပဲလို့တွေ့နေတာရှိတယ်ဒီခန္ဓာကိုယ်ကြီးကိုငါဆိုတာရှားကြည့်ဆံမင်းထဲမှာရောငါရှာလို့တွေ့ရလားဆံမင်းဟာယုတ်တရားပါတရား ရုပ်တရားငွေငင်ငွေငင်နဲ့မှရှားကြည့်ငါဆိုတာရှိတယ်ယောက်ျားမိန်းမဆိုတာရှိတယ်ကဲရုပ်တရားပဲဒီမှာအကြည့်ပြားအယိုးအတန်စသည်ဒီထဲမှာရှားကြည့်နှလုံးကြောက်ကအပဲဒီထဲမှာရှားကြည့်ငါဆိုတာရှိတယ်ယောက်ျားမိန်းမဆိုတာရှိတယ်မရှိဘူးတကယ်ရှိကယုံနာတယ်တကယ်ရှိကပါပဲရှိတယ်အေးယုံနာလည်းရှိတယ်အေးယုံနာကိုအမှန်သိဖို့ပဲ အဲ့ဒီအမှန်မြင်ပြီဆိုရင်အမှားဒိဋ္ဌိမစင်ဘူးလားဗျာအမှားဒိဋ္ဌိစင်ပါလားအခုဘုန်းကြီးတို့ယောဂီများအခုထိုင်ရင်းနဲ့လည်းမရှိဘူးလားရန်ရင်းနဲ့ရောမရှိဘူးလားတွားရင်းနဲ့ရောမရှိဘူးလားရှုနေလို့ရှိရင်အမှန်မြင်နိုင်သလားမမြင်နိုင်ဘူးလားအမှန်မြင်လိုက်တာနဲ့အမှားဒိဋ္ဌိမစင်ဘူးလားကဲဥမာအဖြစ်ဘုန်းကြီးတို့ဈဉ္ဉံရှောင်းလေးပြောမယ်နိဈဉ္ဉံရှောင်းပြီးရှုနေတယ်ယောဂီပုဂ္ဂိုလ်ဟာ သွားရင်သွားနေတာလေးရှုနေတယ်ညာရှင်နာနဲ့ညာလမ်းနဲ့ဘယ်ရှင်နာနဲ့ဘယ်လမ်းနဲ့ရှုနေတယ်အဲဒီရှုနေတဲ့အခါမှာပထမတော့ဘုန်းကြီးယောဂီကအခေါ်အော်ပြညာရှိတယ်ပုံမှန်တရားကြီးခြေထောက်ဆိုတဲ့ပုံမှန်တရားကြီးအထင်မလားထင်နေတဲ့ပြညာရှိတယ်ဒါပရမမဟုတ်ဘူးပြညာရှိတယ်အဲ့ဒီမှာတရားရှုပါ။ဘောနေတာလေးကိုတရားရှုပါ။ညာရှင်နာရင်ညာနာနဲ့ဘယ်ရှင်နာဒီပုံမှာပဲမှတ်သိကြရအောင်ရှုပါ။ရှုတဲ့အခါကလည်းကြတော့ညာရှိပဲရှိဆိုတာမရှိတော့ဘူး ခြေတော်ကမထင်ရှားတော့ဘူးနှမ်းတိုင်းနှမ်းတိုင်းဟာတင်းသွားတောင့်သွားတာရွေ့သွားတာမတွေ့ရဘူးလားကဲတင်းသွားတဲ့သဘောတောင့်သွားတဲ့သဘောရွေ့သွားတဲ့သဘောဟာဝါယောဓာတ်ဗာတပါလိမ့်မယ်ကဲအဲ့ဒီဝါယောဓာတ်ကယုတ်တရားလားနန္တရားလားအဲ့ဒီလိုတင်းသွားတာတောင့်သွားတာရွေ့သွားတာလေးကိုသိနေတဲ့စိတ်လေးကဗာတရားကဲနှမ်းတဲ့အချိန်လေးမှာဗာနဲ့ဗာတွေ့ရတယ်ကဲဘယ်ချိန်နှမ်းတဲ့အချိန်လေးမှာဗာနဲ့ဗာတွေ့ရတယ် ။ကြည့်ဒီတော့သွားနေတာကယုံသွားတယ်လို့ရှိနေတာလေးကပါလေ။အေးညာလန်းတာလေးကယုံညာလန်းတယ်လို့ရှိတာကပါလေ။ဘယ်လန်းတာလေးကယုံဘယ်လန်းတယ်လို့ရှိနေတဲ့စိတ်ကပါလေ။ကြည့်သွားတိုင်းသွားတိုင်းဟာပါနဲ့ပါတွေ့ရတယ်။ယုံနဲ့နာတွေ့ရတယ်ဆိုတော့အမှန်သိတာလားအမှားသိတာလား။အမှန်သိပြီဆိုတဲ့အခါကျတော့ဟောအမှားသိကြီးငါသူယောက်ျားမိန်းမဆိုတာရှိသေးရဲ့လား။ငါရှိတော့ကြီးဆိုတာရှိသေးရဲ့လား။ လုံးဝအမှားတိတ်ကြီးမသိဘူးလားကဲအလင်းရောက်လာရင်အမောင်းပြောက်သွားဘူးလားကဲဒီတော့ဒီဒိဋ္ဌိကြီးဖြုတ်ဖို့ဆိုတာကသက္ကာယဒိဋ္ဌိဖြုတ်ဖို့ဆိုတာဘုန်းကြီးတို့ယုံနေများခုစဉ္ညာလျှောက်ပြီးတော့ဖြုတ်လို့မပြုတ်ဘူးလားတွဲတွဲလေးတွဲတွဲလေးကိုတိတိကျကျသဘောသိအောင်ရှိဘာသိအောင်ရှိရမလဲသဘောသိရင်ဘုန်းကြီးတို့ယောဂီများယုံနာနေတာသဘောသိရင်ဘာသိတာလဲယုံနာသိပြီဆိုရင်အမှန် အတ္တတိတိတက္ကရာတိတိမပြုတ်ရုံလားပြုတ်သွားတာဟောထိုင်ပြီးတော့ရှုတဲ့အခါကြီးကိုဘုန်းကြီးတို့ရုံးလို့များထိုင်ရှုကြတာရှုစရာအာယုံလေးကိုဘုန်းကြီးတို့ဒီမှာအမြဲတမ်းရှိထင်နေခြင်းရှာမြတ်စွာဘုရားဟောတာလေဘူတံဘူတတော်ပတ္တိဘူတံဖြစ်နေတာကိုတဲ့ပါဠိကဘူတံမြန်မာလိုပြန်ရင်ဖြစ်နေတာကိုတဲ့ဘူတတော်ဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းပတ္တိရှုတယ် မရှိတာရှိရမှာလားရှိတာရှိရမှာမပေါ်တာရှိရမှာလားပေါ်တာရှိရမှာကဲအဲ့ဒီလိုပေါ်တဲ့အတိုင်းလေးရှိဆိုတော့အခုဘုန်းကြီးတို့ယောဂီများဖောင်းမှုပင်မှုဝမ်းပိုင်းနဲ့ချက်တဲ့နေရာလေးအာယုစပြီးဖောင်းတဲ့အာယုပင်တဲ့အာယုလေးမရှိဘူးလားကဲမရှိဘဲနဲ့ရှိရတာလားရှိလို့ရှိခိုင်းတယ်ဝင်လေမရှိဘူးလားဝင်လေဝင်လာရင်ဝမ်းပိုင်းကမဖောင်းဘူးလားကဲထွက်လေရှိဘူးလားထွက်လေထွက်သွားရင်ဝမ်းပိုင်းကမပိဘူးလား ကဲအဲ့ဒီဘောင်းမှုပိန်မှုကိုရှုပါဆိုတာမရှိပဲရှုခိုင်းတာလားရှိလို့ရှုခိုင်းတာကဲရှိလို့ရှုခိုင်းတာမထင်ရှားတာရှုခိုင်းတာမဟုတ်ဘူးထင်ရှားလို့ရှုခိုင်းတာအဲ့လိုရှုနေတဲ့အခါပထမတော့ယောဂီပုဂ္ဂိုလ်ကရှုစမ်းမှာတော့တမာတိမရသေးခင်မှာဖောင်းလာတဲ့ဆိုဝမ်းမိုက်ကြီးဖောင်းတာမထင်ရှားဘူးလားပိန်နေဆိုရင်ဝမ်းမိုက်ကြီးပိန်သွားတာမတွေ့ရဘူးလားဝမ်းပိုက်ဆိုတဲ့ပုံပန်းပဒံကြီးဖြင်းနေတဲ့အတွက်ပညာပရမမဟုတ်ဘူး။ဒါတရားပြီးတာမဟုတ်သေးဘူး။ပညာတည်းနေတာ။ အဲဒီပုံမှာယောဂီပုဂ္ဂိုလ်ကသိချင်ရှုကြည့်ပေါင်းလာရင်ပေါင်းနေရှုပိန်တော့ရင်ပိန်နေရှုအဲဒီကနေပြီးတော့9ကျင်း10ကျင်း15ကျင်း10 30ကျင်း30 10မိနစ်10မိနစ်3မိနစ်4မိနစ်5မိနစ်စသည်ဒီဖောင်းမှုပင်ကိုအာယုံပေါ်မှာယောဂီရဲ့စိတ်လေးကဆွဲဆွဲနေနေလေးကတ်တည်သွားပြီဆိုရင်ယောဂီရဲ့သိဉာဏ်ထဲမှာဝမ်းပိုက်ဆိုတဲ့သဏ္ဍာန်ရှိသေးရမယ်။ဖောင်းတယ်ဆိုရင်ကျင်းသွားတဲ့သဘောမတွေ့ရဘူးလား။အဲဒီကျင်းသွားတာပါကြလေ။ အဲ့ဒီဝါယောဓာတ်ကယုတ်တရားလက္ခဏာတရားဟောပိန်သွားတယ်ဆိုတာကရော့ကျသွားတယ်ရော့ကျသွားတယ်ဆိုတာဘာတလဲဝါယောဓာတ်ကယုတ်တရားလက္ခဏာတရားအဲ့ဒီလိုကြည်တင်းသွားတာရော့သွားတာလေးကိုသိနေတဲ့စိတ်ကြီးကဘာတရားကဲဒီတော့ခေါင်းနေလို့ရှုတဲ့အခါမှာဘာနဲ့ဘာတွေ့ရလဲပိန်နေလို့ရှုတဲ့အခါဘာနဲ့ဘာတွေ့ရလဲကဲအဲ့ဒီလိုယုံနာကိုအမှန်ဉာဏ်နဲ့သိလိုက်ပြီဆိုရင်အဲ့ဒီဖောင်းတာငါဖောင်းတာငါပဲကြီးပဲဆိုတဲ့ငါဆိုတာရှိသေးလား ခေယောက်ျားမိန်းမဆိုတာရှိသေးရဲ့မရှိတော့ပုဂ္ဂိုလ်တ attva ဆိုတာရှိသေးရဲ့မရှိတော့အမှားဒိဋ္ဌိမသိဘူးလားကဲဟောနာပင်ကလေးရှုရင်းနဲ့ဘုန်းကြီးတို့ယောဂီများအဲ့ဒီဒိဋ္ဌိပြုတ်ကလားမပြုတ်ဘူးလားအတ္တဒိဋ္ဌိသက်ကလေးကလည်းပြုတ်သွားဘုန်းကြီးတို့ယောဂီများအကြာကြီးရှုမှမလိုပါဘူးသိရကြကြစိတ်ပါဝင်တာဆိုတာစူးစူးဆိုက်ဆိုက်ရှိဖို့ပဲလိုပါတယ်ရှုတဲ့အခါမှာဘုန်းကြီးတို့ယောဂီများသဘောသိဖို့ပါ။မသိဘူးလေ သဘောသိရင်ယုံနာသိသဘောသိရင်မသိတာလေယုံနာတရားယုတ်တရားနာတရားသိတယ်ဒါကြောင့်မို့တရားဆိုတာသဘောတရားဆိုတာပါလေသဘောဆိုတာတရားတရားသိကျင်တဲ့ပုဂ္ဂိုလ်ကဘာကိုသိအောင်ရှိပါလဲတရားမြင်နေတဲ့ပုဂ္ဂိုလ်ဘာမြင်အောင်ရှိပါလဲသဘောမြင်နေဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာမြင်နေလဲဘာတရားလဲလို့မြင်ရုပ်တရားနာတရားဘာတရားလဲ ဒီရုပ်တရားနာတရားကိုမြင်ပြီဆိုရင်ဘုန်းကြီးတို့ယောဂီများအခုပြောတယ်သက္ကာယဒိဋ္ဌိအတ္တဒိဋ္ဌိပြုတ်ကလားမပြုတ်ဘူးလားအရေးကြီးပြုတ်ဖို့ကဒါပဲဒိဋ္ဌိကိုပြုတ်ဖို့ပဲဒိဋ္ဌိကိုပယ်ဖို့ပဲဘုန်းကြီးတို့ဒီဒိဋ္ဌိကိုပယ်နိုင်ပြီဆိုရင်ယုံနာမြင်ရင်ဒိဋ္ဌိစဉ်ပယ်ခွင့်လွတ်နိုင်ပြီခေတ္တလေးဆိုကြည့်လိုက်ယုံနာမြင်လျင်ဒိဋ္ဌိစဉ် ပေခွင်းလွတ်နိုင်သည်ယုံနာမြင်လျင်ဒိဋ္ဌိစဉ်ပေခွင်းလွတ်နိုင်သည် အဲ့ဒီလိုဘုန်းကြီးတို့ယောဂီများယုံနာမြင်ဖို့အတွက်ကတော့ရှင်ဖောင်းနာပိနာလေးရှူရင်းနဲ့လည်းပဲယုံနာအတွေ့နိုင်လို့လားဖောင်းနာလေးကယောရှုပိတာလေးကပါလဲပိနာလေးကယောရှုပိတာလေးကပါလဲကဲဒီဖောင်းနာပိနာလေးရှူရင်းနဲ့ယုံနာကိုသိတယ်ရင်းညာသွားနေရင်လည်းညာလန်းနာလေးကပါလဲယောရှုပိနေတာလေးကဘယ်လန်းနာလေးကရှုပိတာလေးကကဲသွားရင်းနဲ့လည်းယုံနာကွဲပြီးတော့မသိဘူးလား အဲ့ဒီလိုပဲဘုန်းကြီးတို့ယောဂီများမြင်ခိုင်းပါလေပဲရှုမြင်ခိုင်းပါလေပဲယုံနာကိုယ်ပြီးတော့မသိဘူးလားသိနိုင်တယ်ဘုန်းကြီးတို့ယောဂီများမြင်တဲ့အခါလေးမှာရှိမျက်စိနဲ့အရှင်းကရောမျက်စိနဲ့အရှင်းကပါတကယ်တော့ရှင်ကိုကတော့မရှုမှတ်နိုင်သေးလို့ဒီယုံနာကွဲပြီးမသိခင်တုန်းကတော့ဟောဟိုကယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသရဝါပဲလို့ဒီမှာသွားပြီးတော့အမှားတိအမှားမြင်နေတာ သိသိချာချာဉာဏ်သက်ဝင်သွားတဲ့အခါကလည်းကြတော့ဟိုကယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမရှိတော့ဘူး။အသိရုပ်ပဲတွေ့ရတယ်။ဘာကိုပဲတွေ့ရတာလဲ။ဒီကမျက်စိတစ်ကြည့်လေးကလည်းရုပ်ပဲ။ဒီရုပ်နဲ့ကိုပေါင်းစုံလိုက်တဲ့အခါကျတော့မြင်သိမှုလေးမဖြစ်ဘူးလား။အဲ့ဒါလေးကနာမည်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီမြင်ရတဲ့မျက်စိမရှိမှတ်တဲ့ပုဂ္ဂိုလ်မှာတော့မြင်ရတာလေနာမည်။ငါမြင်ရတာပဲ။ ကိုယ်ကလည်းယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတရားပဲလို့အမှန်မြင်အမှားပြီးမသိပေဘူးလားညာဒီတကယ်တမ်းယောဂီပုဂ္ဂိုလ်ကရှုမှတ်လိုက်ပြီဆိုရင်အဲ့ဒီယုံနာကိုမြင်လိုက်ပြီဆိုတဲ့ကူကငါတို့ယောက်ျားမိန်းမဆိုရဲအမှားမြင်အမှားပြီးရှိသေးရဲ့လားမရှိတော့ဘူးအဲ့ဒီအတ္တတိတိလက္ခဏာတိတိရောမပြုတ်နိုင်ဘူးလားညာပြုတ်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမြင်ကြိုက်လေးမှလည်းပဲရှုကြားကြိုက်လေးမှလည်းပဲရှုနားကြိုက်လေးမှလည်းပဲရှုရှုလိုက်တယ်ဆိုရင် ဘုန်းကြီးတို့ယောဂီများဟောမြင်တတ်တာငါမဟုတ်ပါဘူးလားမြင်သိစိတ်လေးကမြင်တာပဲစိတ်လေးကမြင်တာဘာကမြင်တာလဲမြင်သိစိတ်လေးကမြင်တာအဲ့ဒီဟာကငါမြင်တာဆိုရင်မှားသလားမှန်သလားမှားလေအဲ့ဒီဟာကိုမြင်သိစိတ်ကိုငါပဲလို့တွားပြီးတော့ငါမြင်တာပဲလို့ထင်ရင်အဲ့ဒီပုဂ္ဂိုလ်သက္ကာယဒိဋ္ဌိမဝင်နေဘူးလားအေးသက္ကာယဒိဋ္ဌိဖြစ်သွားတာပဲအဲ့တော့ဒီမြင်သိစိတ်ကို ငါပဲလို့တွားပြီးတော့ထင်ကြီးတဲ့ပုဂ္ဂိုလ်တက္ကရာဒိဋ္ဌိဖြစ်ပြီဆိုရင်အဲ့ဒီဒိဋ္ဌိကဘုန်းကြီးတို့ယောဂီများအပယ်ကိုဆွဲပြီးတော့မချနိုင်ဘူးလားအပယ်ကြည့်အောင်ချနိုင်တယ်ဒါကြောင့်အပယ်ချနိုင်တဲ့ဒီဒိဋ္ဌိကိုဘုန်းကြီးတို့ယောဂီများနောက်မှနောက်မှနောက်ရမှနောက်လာမှနောက်နှစ်မှငါတရားကြီးလာဝင်ပြီးတော့အားထုတ်မယ်ဆိုပြီးတော့နောက်နေနေလို့ဖြစ်ပါမလားကဲမိမိရဲ့အလုပ်ကံကြီးထဲမှာလောကမှာမိသားစုတာဝန်ကြီးရေးမကြည့်ဘူးလား ကျမ်းမာရေးအတွက်အရေးမကြီးဘူးလားအေးအဲ့ဒီလိုပဲပညာရေးအတွက်အရေးမကြီးဘူးလားအဲ့ဒီကအသက်ရှင်တန်ရေးအတွက်ရောပိုပြီးအရေးမကြီးဘူးလားပိုပြီးအရေးကြီးတယ်အဲ့ဒီလိုအရေးကြီးတာရှိတယ်လို့ပဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်များမှာတော့ရှင်ဘုရားသာသနာတော်ကြီးနဲ့ကြုံနေတယ်အခုဘုန်းကြီးတို့ယောဂီတွေဘုရားသာသနာတော်နဲ့ကြုံလားမကြုံဘူးလားဘုရားမရှိတော့ဘူးဆိုပေမဲ့ဘုရားသာသနာရှိနေတယ် သာသနာတော်9000ပါအခု2550နဲ့9တဝက်ကျန်နေပြီကိုမိမိတို့သာသနာနဲ့ကြုံလူဘဝကိုရောမရဘူးလူဘဝရခဲ့တယ်လူဖြစ်ဖို့လည်းရဖြစ်ခဲ့တယ်သာသနာတော်နဲ့လည်းကြုံခဲ့တယ်အသက်ရှင်ကလည်းရှိရှိနေရခဲ့တယ်ဒါပေမဲ့အခုလူလည်းဖြစ်နေပြီသာသနာတော်နဲ့လည်းတွေ့တယ်အသက်လည်းရှိရှိနေရသူတော်ကောင်းတရားတွေကိုလည်းအခုဒါကြောင့်ကျင့်ပွားခွင့်မရဘူး ဒီအချိန်လေးမှာဘုန်းကြီးတို့ယောဂီများဒီအတ္တဒိဋ္ဌိသက္ကာဒိဋ္ဌိတွေပြုတ်အောင်မဖြုတ်နိုင်ရင်တော့ဖြင့်သာသနာတော်နဲ့တွေ့ရလို့နတ်ပါမလားမနှက်ဘူးဗျာအပယ်လေးပါလားလွတ်နိုင်ပါမလားကဲဆိုကြည့်လိုက်ရအောင်အစင်းအာယုံမျက်စိကြည့်တော့မြင်သိစိတ်ဓာတ်ပေါ်လာရင်ဟိုကအစင်းနဲ့ဒီကမျက်စိနဲ့ဆုံလိုက်တဲ့အခါလေးမှာ ဘာစိတ်လေးဖြစ်ပေါ်လာလဲမြင်သိစိတ်လေးပေါ်လာအစင်းအာယုံမျက်စိရှိတော့မြင်သိစိတ်ဓာတ်ပေါ်လာလေမြင်တတ်တာမြင်သိစိတ်ွယ်ငါမမှတ်နိုင်မှာပါလေ မြင်နေရတာမြင်သိသိကနေတာတော့ငါမြင်တာဟုတ်ကဲ့ငါမြင်တာမဟုတ်ဘူးသူမြင်တာမဟုတ်ဘူးပုဂ္ဂိုလ်တ attva မြင်တာမဟုတ်ဘူးဘယ်သူကမြင်နေတာလဲမြင်သိသိကကမြင်တာမြင်တတ်တာမြင်သိစိတ်ွယ်ငါမမှတ်နဲ့မှာပါရဲ့မြင်သိစိတ်ကိုငါချင်းမိတော့ သက္ကာယဒိဋ္ဌိဆိုကြီးတယ်။ဒီမြင်နေတာငါပဲလို့သာဟောပြီးတော့အယူဆလွဲပြီဆိုရင်တော့ဒီပုဂ္ဂိုလ်ပါဠိတိဆွဲတယ်။ဒီသက္ကာယဒိဋ္ဌိပဲမြင်နေတာကမြင်ပြီးစိတ်ကမြင်တာအဲ့ဒါကိုငါမြင်နေတာ။အမလီငါမျက်စိကကြည်လိုက်တာဟိုးဝင်းကြီးတော့ငါမြင်ရတယ်။ဟောငါအနေနဲ့ဒီမှာသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဆွဲနေတာဒါကြောင့်မြင်ပြီးစိတ်ကိုငါခြင်းမိတော့ သက္ကာယဒိဋ္ဌိတွင်ကြီးတယ်မျက်စိရုပ်ကိုငါဖြင့်လွဲ့လေဒိဋ္ဌိဆွဲပဲဖြစ်ပါလေမျက်စိရုပ်ကိုငါဖြင့်လွဲ့လေဒိဋ္ဌိဆွဲပဲဖြစ်ပါလေ လေးငါမျက်စိလေးကကြည့်လိုက်တာငါမျက်စိလေးကအမလေးကြည့်လို့ကောင်းလိုက်တာမျက်စိလေးကကြည်နေနေတာမျက်စိလေးဩသူများရဲ့မျက်စိတွေများတစ်ခါမျက်ရည်ကျပြီးမျက်စိတွေကတစ်ခါလည်းမှုံဝင်းနေတာအမျက်စိတွေကသူ့ကြည့်ကြည့်နေလို့ဆိုတာဒါလည်းပဲဒိဋ္ဌိဆွဲပဲဟုတ်တယ်မလားအဲ့ဒီဒိဋ္ဌိဆွဲလို့ဝင်လာပြီဆိုရင်ဒီပုဂ္ဂိုလ်ကိုဘယ်ကိုဆွဲချပါလဲဆိုလိုက်အပေချတာသူပါပဲကွယ် ဝေရေအောင်ကြားရမယ်ဒီသက္ကာယဒိဋ္ဌိမဝင်အောင်ဘုန်းကြီးတို့ယောဂီများကရှုမှတ်မှုလေးနဲ့ကြားရမှာဘာနဲ့ကြားရမှာလဲတတိအဆောင်လေးထားပြီးကြားရလိမ့်မယ်ဗျာဒီဆောင်လေးရှိနေမှာဒီလိုမဟုတ်ရင်ဝင်ဝင်လာလိမ့်မယ်တကားဘောမှာအတားကြီးအဆောင်ရှောင်မရှိရင်ဘုလိုဝင်ဒီလိုထွက်တယ်ဟုတ်တယ်ဗောလားဒီအဆောင်ရှောင်အတားကြီးလေးရှိနေပြီဆိုရင်ဝင်ရဲလေးရလား တခါလေဟိုနားလေးကနေစောင်းကြည့်စောင်းကြည့်ဟိုဘက်ကြော်သွားလိုက်ဒီဘက်ပြန်လေးကြည့်လိုက်ဝင်မွေရလေးအကဲကလိုက်ဝင်မွေရလေးအကဲကဟောအဆောင်ရှိရင်ဝင်မမရဒီအဆောင်မရှိဘူးဆိုရင်ကတော့ဟိုဝင်ဒီထွက်နေအဲ့လိုဖြစ်တယ်မလုံးကျုံဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီအပေကိုဆွဲချနိုင်ရည်ဒီသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိမဝင်လာနိုင်အောင်ဘုန်းကြီးတို့ယောဂီများကတတိဆောင်ရထားပြီးတော့မတားရဘူးလားဒီတားရအဲ့တော့တားတယ်ဆိုတာဘုန်းကြီးတို့ယောဂီများ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 အဲ့တော့မြင်တဲ့ပုဂ္ဂိုလ်ကြားရင်လည်းရှုရမှာပဲအနတ်နိုင်ရင်လည်းရှုရမှာအရသာသာရကအတွေ့အထိတွေ့ကြည့်ကသိကုစဉ်းစားကြံပြီးတဲ့အဲ့လိုရှုမှာမရှုမှန်းနိုင်ရင်မြင်ရကနေပြီးတော့သဘောကျနှစ်သက်မှုဆိုတဲ့လောဘမဝင်နိုင်ဘူးလားစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသမဝင်နိုင်ဘူးလားကဲတကယ်လို့ယောဂီပုဂ္ဂိုလ်ဟာတတိလေးအဆောင်ထားပြီးရှုမှတ်လိုက်တဲ့အခါကျတော့အဲ့ဒီလောဘဒေါသတွေဝင်နိုင်လေရလားကဲဆိုလိုက်ရမြင်စေယုံနံမရှုမှတ်လို့ လောတောအတ္တဝိမာရိမြင်စေယုံနံမရှုမှတ်လို့လောတောအတ္တဝိမာရိဒီမရှုမှတ်ရင်လောဘလည်းဝင်နိုင်တယ်ဒေါသလည်းဝင်နိုင်တယ်အတ္တတိတိတက္ကတိတိရောမဝင်နိုင်ဘူးလားဆိုလိုက်မြင်စေယုံနံမပြရှုတော့ လောတော်အတ္တကင်းပါလေမြင်စေယုံနံမပြတ်ရှုတော့လောတော်အတ္တကင်းပါလေဒီတတိဆောင်လေးထားပြီးရှုမှတ်နိုင်ရင်လောဘကိလေသာတွေဝင်နိုင်လေရလားဒေါသဆိုတဲ့ကိလေသာတွေဝင်နိုင်လေရလားအတ္တဒိဋ္ဌိသက္ကာဒိဋ္ဌိအမာတိအမှန်မြင်လေဝင်နိုင်လေရလား အားလုံးကိုဒါတွေမကင်းနိုင်ဘူးလားအဲ့ဒီတိုင်းဒီမှာယုံနာနေသိပြီးဟောအဖြစ်ဖြစ်တဲ့ဉာဏ်သွားရင်ဉာဏ်ပင်နေဆင့်ဆင့်မတက်ဘူးလားဆိုလိုက်ဆေ၍သာပင်တွင်တွင်မှတ်ွယ်ဉာဏ်စင်ဉာဏ်နဲ့မဆိုင်ပဲဆေ၍သာပင်တွင်တွင်မှတ်ွယ် ဉာဏ်စဉ်ဉာဏ်နဲ့မဆိုင်မယ်ဟိုယောဂီပုဂ္ဂိုလ်ကယုံလံွယ်အကြောင်းကျိုးသိဖြစ်ဖြစ်မြင်ပြီးတော့ဆက်ပြီးရှုမှတ်သွားဆက်လက်ပြီးရှုမှတ်သွားလို့ရှိရင်ဝိပဿနာဉာဏ်စဉ်လေးကိုရ36ပါးဉာဏ်စဉ်လေးအစင်းစစ်သူဉာဏ်လေးသူဉာဏ်လေးတစ်ခါလေးတည့်ရမှတဉာဏ်တည့်ရမှတဉာဏ်တစ်ချိန်မှတဉာဏ်ဒါမှမဟုတ်တစ်ချိန်နဲ့တစ်ထိုင်နဲ့သုံးလေးဉာဏ်လေးအစင်းစစ်ဖြစ်သွားတယ် အဲ့လိုဉာဏ်လေးအစစ်စစ်ရင့်ကျက်ပြည့်စုံပြီဆိုရင်ဟုတ်ကဲ့သောတပတိမြညာပညာဆက်ရောက်သောတာပန်မဖြစ်နိုင်ဘူးလားညာအဲ့လိုသောတာပန်ဖြစ်သွားပြီဆိုရင်အပေတကာမပိတ်နိုင်ဘူးလားသောတာပန်ဖြစ်ပြီဆိုရင်ဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုဘုန်းကြီးတို့အမြင့်ပြားပယ်တတ်နိုင်တယ်ဒိဋ္ဌိကိုမပယ်နိုင်ဘူးလားပယ်နိုင်သွားပြီခုဝိပဿနာရှုမှတ်မှုလေးနဲ့ဘုန်းကြီးတို့ကတော့တစ်ချက်မှတစ်ချက်ပယ်တယ် တစ်ချက်နာတစ်ချက်ပင်နေတယ်အဲ့တော့ဖောင်းနေလို့ရှုမှတ်လိုက်တဲ့အခါကျတော့ဟိုမှာဖောင်းတာလေးကယုတ်သိနေတာလေးကနာပင်နေလို့ရှုမှတ်လိုက်တဲ့အခါကျတော့ဟိုကပင်မှုလေးကယုတ်သိနေတာလေးကနာဒီသဘောလေးကိုသိဒါလေးကတော့ဒီတစ်ချက်မှတစ်ချက်ပဲတစ်ချက်မှတစ်ချက်ပဲဒီလိုနဲ့ပင်နေတာဒီအတ္တဒိဋ္ဌိတက္ကရာတွေကိုပင်နေတာအခုသောတပတ္တိမြင့်မြတ်ပုံညာဆက်ရောက်သွားပြီဆိုရင်ကတော့ဩဒီအတ္တဒိဋ္ဌိတက္ကရာတွေကိုတခါအကျွမ်းမဲ့ပြသလိုက်တာနောက်အပင်လေးပါရောက်နိုင်ပါဦးမလား လုံးဝကိုမရောက်နိုင်တော့ဘူးအပေလေးပါးလုံးဝကိုကျင်းသွားပြီကဲဆိုကြည့်လိုက်အောင်ဆိုဆေ၍သာသည်ပင်တွင်မှတ်ွယ်ဉာဏ်စဉ်ဉာဏ်နဲ့မဆိုင်မေမေဖို့ဆိုင်အောင်ရှုမှတ်ပွားတော်အပေတကားပိတ်ပါလေ မက်ဖို့ဆိုင်အောင်ရှုမှတ်ပွားတော်အပေရကားပိတ်ပါ၏ဒီမက်ဖို့ဆိုင်အောင်ဘုန်းကြီးတို့ယောဂီများအောက်ဖြင့်သောတပတ္တိမညာပူညာလောက်ရလို့သောတပန်ဖြစ်ပြီဆိုရင်အဲ့ဒီယောဂီအပေရကားလုံးဝမပိတ်ဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများဘုရားသာသနာတော်နဲ့တွေ့နေတယ် ဆက်ဖို့ရနေတယ်ဆိုတော့ကံကောင်းမလားကံဆိုးသလားဒီအချိန်မှာဘုန်းကြီးတို့ယောဂီများဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဆိုတဲ့ပယ်နိုင်အောင်ဒီဒိဋ္ဌိပယ်နိုင်အောင်မြန်မြန်တရားလုပ်ခွင့်ဝင်ပြီးတော့ဒီဒိဋ္ဌိတွေပယ်နိုင်အောင်ကြိုးစားဖို့မလိုအပ်ဘူးလားအရေးကြီးကိုမလိုအပ်ဘူးလားအရေးကြီးလိုအပ်တယ်ပြောတော့တာလိုအပ်ပါတယ်ဗျာပြီးအိမ်ပြန်ရတော့မှာပြီးအိမ်ပြန်ရတော့မှာအဲ့တော့ဘူးမှမပြန်ရတော့ဒီမှာယောဂီလေးပဲပြန်ရတော့ အဲတော့တကယ်တမ်းခွန်ကြီးတို့ယောဂီများဟာဘုရားဘာသာဝင်တယောက်အနေအားဖြင့်သာသနာတော်ကြီးနဲ့ကြုံတွေ့နေတဲ့ခိုင်မာတော့ဖြင့်လူဘဝကပင်ရနေတဲ့ခိုင်မာတော့ဖြင့်အပယ်လွတ်တဲ့မလားမလွတ်တဲ့မလားအပယ်လွတ်နိုင်တော့တဲ့ညာအဆင့်ကိုရအောင်တော့ကြိုးစားအားထုတ်ဖို့ရမသိမိဘူးလားဗျာဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဟိုနတ်ဇမာကနေဒီကာမတဏှာကို မထဇန်တရားတွေဉာဏ်ဉာဏ်ကြီးပင်နိုင်အောင်အထုတ်ဖြစ်တယ်လို့ဆိုတဲ့စကားကိုမြတ်စွာဘုရားလက်ခံမှာမခံဘူးလားလက်မခံဘူးသမထဇန်လေးနဲ့ပယ်လို့လေပယ်ယုံလေးနဲ့တော့ကာမတဏ္ဍကိုပယ်ယုံလေးနဲ့တော့သိချရတာလားသိမချရဘူးလားသိမချရဘူးပယ်လေးပါမလုပ်နိုင်သေးဘူးရကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီလက်သမားကလာပြီးလျှောက်တာကိုအဲ့ဒီမှာပယ်ပြီးတော့ ဒီလိုဒီလိုအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိကိုပယ်နိုင်အောင်အကြီးကြီးအားထုတ်သင့်တယ်ဆိုတာကိုလက်ဆောင်ဗျာမဟောဘူးလားဒါကြောင့်ဒီနေ့ဘုန်းကြီးတို့ယောဂီများအရေးကြီးလို့လို့ရမှာပါလို့ရမှာလေဒီဒိဋ္ဌိပယ်နိုင်အောင်မကြိုးစားရဘူးလားကျိုးစားအထုကျိုးစားမယ်ဆိုရင်ကတော့တရားကွယ်ဝင်ပြီးတော့ဉာဏ်ဉာဏ်အားထုတ်ဖို့မလိုအပ်ဘူးလားညာဒါကြောင့်တတ္တိယဝိယဟောမတော်တစ္ဆမန္နောဝမတ္တတိ သေကယဒိဋ္ဌိဘာနာယသတောဘိက္ခုပရိယတိမဟာပြမီမိုးပြပြောကငါတံလာတိတကမိုးနဇမမြသတိယသနာမဖြင့်ဩမတော်ခြင်းဝ၌၌ကိုယ်စိတ်ခံရနာကျင်လာတဲ့သူသည်တထောသူဝိနည်းသမ္မာယိကိုဘာနာယပေလို့ခြင်းငါအာရဝတိရှိဝသာအသုရတကယ်လို၎င်းမတ္တိဥကောင်ဖြင့်၌ တရားမှန်တော်ဟူပြောင်းပြောင်းမိလောင်ခံရပူလောင်လှတဲ့သူသည်တန်ထိုတောင်းလောင်းနေတဲ့မိတော်မိညာကြီးကိုနိဗ္ဗာန်ပေတုံငြိမ့်စေခြင်းဟာအာရဗတိဤဝါစာအထုရတကဲ့သို့၎င်းဘိက္ခုသန္တရာဘိတာမိရေကိုမျော်တွေးရွံ့ကြောက်ပြီးရှိသောသူသည်သက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိကို သက္ကာယဒိဋ္ဌိရှင်းရှားရှိနေတဲ့ယုတ်ကံအစဉ်များ၌အတ္တအယောင်ငါးကောင်းအနိအားဖြင့်အထင်မှားအမြင်မှားပြီးနေတဲ့သက္ကာယဒိဋ္ဌိကိုဘာနာယဖဲလုံချင်းငါတတော်အမှားရသည်ဖြစ်၍ပရိဝေသိသုတ်တုလျင်စွာအာထုတ်ရပြီတော်တည်း